ခန်းကြီး135အငယ်1မှ8အကျွန်ုပ်တို့၌ဘုံမရှိစေဘဲအိုထာဝရဘုရား အကျွန်ုပ်တို့၌ဘုံမရှိစေဘဲကိုရောဤနာမ၌ဂုဏတော်နှင့်တစ္ဆာတော်ကြောင့်ဘုံရှိပါစေတည်းသူတို့ဤဘုရားသခင်သည်အဘယ်မှရှိသနည်းဟုတပန်းအမျိုးသားတို့သည်အဘယ်ကြောင့်ဆိုရကြမည်နည်းငါတို့၏ဘုရားသခင်သည် ကောင်းကင်ဘုံ၌ရှိတော်မူ၏အလိုတော်ရှိသမျှအတိုင်းပြုတော်မူ၏ သူတို့ဤရုပ်တုများမူကားငွေလည်းဖြစ်၏ရွှေလည်းဖြစ်၏လူလည်းဖြင့်လုပ်သောအရာပေသည်ထိုရုပ်တုတို့သည်နှုတ်ရှိ၍စကားမပြောတတ်မျက်စိရှိ၍မမြင်တတ်နားရှိ၍မကြားတတ်နှာခေါင်းရှိ၍မနှမ်းတတ်လက်ရှိ၍မကင်တတ်ခြေရှိ၍မတော်တတ်သူတို့လေချောင်းဖြင့်အတန်မပြုတ်တတ်ပါတကား လုတ်သောသူတို့လည်းအတူတူကိုးစားသောသူအပေါင်းတို့လည်းအတူတူပါတကားအငယ်9မှ73အိုဣဒရေလအမျိုးသာရဖျားကိုကိုးစားလောသာရဖျားသည်ဣဒရေလအမျိုးကိုမဆသောသူကွဲကာသောသူဖြစ်တော်မူ၏အိုအာရုံအမျိုးအနွယ်သာရဖျားကိုကိုးစားလော သာရဖျားသည်အာယုံအမျိုးအနွယ်ကိုမဆသောသူ ကွယ်ကာသောသူဖြစ်တော်မူ၏။ဒါရုဘုရားကိုကြောက်ရွံ့သောသူတို့ထိုဘုရားကိုကိုးစားကြလော့။ဒါရုဘုရားသည်ထိုတို့သောသူတို့ကိုမဆသောသူကွယ်ကာသောသူဖြစ်တော်မူ၏။ဒါရုဘုရားသည်ငါတို့ကိုအောင်းမေ့တော်မူ၏။ကောင်းချီးပေးတော်မူမည်။ဤဒေလံအမျိုးကိုကောင်းချီးပေးတော်မူမည် ။အာရုန်အမျိုးအနွယ်ကို ကောင်းကြီးပေးတော်မူမည်။ထာဝရဘုရားကိုကြောက်ရွံ့သောသူအကြီးအငယ်တို့ကို ကောင်းကြီးပေးတော်မူမည်။14ထာဝရဘုရားသည်သင်တို့နှင့်သင်တို့သားမြေးတို့၌မင်္ဂလာကို တိုးပွါးစေတော်မူမည်။သင်တို့သည် ကောင်းကင်နှင့်မြေကြီးကိုဖန်ဆင်းသောထာဝရဘုရားကောင်းကြီးပေးတော်မူသောသူဖြစ်ကြ၏။15ကောင်းကင်ကားထာဝရဘုရား၏ကောင်းကင်ဖြစ်၏ မြေကြီးကိုကားလူသားတို့အားပေးတော်မူပြီတေလွန်သောသူငြိမ်းရတဲ့သို့ဆင်းသောသူ ရှိသမျှတို့သည်သာရဖျားကိုမချီးမွမ်းရကြငါတို့မူကားသာရဖျားကိုယခုမှစ၍အစဉ်ဆက်ကောင်းကြီးပေးချလေအံ့တည်းဟာလေလုယာ